ရှင်လုကာခရစ်ဝင်အခန်းကြီး1အငယ်1မှ9ရှေးဦးစွာမှစ၍ကိုယ်တိုင်မြင်သောတက်တည်ဖြစ်လျက်နှုတ်ကပတ်တော်မှုကို ဆောင်ရွက်သောသူတို့သည်ငါတို့တွင်ထင်ရှားစွာ ဖြစ်လေပြီးသော အထုပ်ပတ္တိများကိုငါတို့အားကြားပြောသည့်အစဉ်အတိုင်းမှတ်သားသောစာကိုစီရင်ရေးထားသောသူအများရှိကြသည်ဖြစ်၍ငါသည်လည်းထို အထုပ်ပတ္တိအလုံးစုံတို့ကိုရှေးဥစွာမှဆ၍ စိစိဖွေရှာလိုက်စစ်ပြီးလျှင်၊ကိုယ်တော်သင်ပြီးသော အကြောင်းအရာတို့သည်ဧကန်အမှန်ဖြစ်ကြောင်းကို ကိုယ်တော်သိစေခြင်းငှါအစဉ်အတိုင်းရေးထား၍ကြားလိုက်မည်အကြံရှိပါ၏။အလွန်မြတ်သောသော်ဖိလု၊ယုဒပြည်ကိုအစိုးရသောဟေရုမင်းကြီးလက်ထက်အဘိယအသင်းဝင်ဖြစ်၍ဇာခရိအမည်ရှိသောယဇ်ပုရောဟိတ်တပါးရှိ၏။သူ၏ခင်ပွန်းသည်အာရုန်အမျိုးအနွယ်ဖြစ်၏။သူ့အမည်ကား ဧလိရှဗက်တည်း။ထိုသူနှစ်ယောက်တို့သည်ထာဝရဘုရား၏ပညတ်တရားတော်အမျိုးမျိုးတို့ကိုကျင့်ဆောင်၍အပြစ်တင်ခွင့်နှင့်လွတ်သဖြင့်၊ဘုရားသခင့်ရှေ့တော်၌ဖြောင့်မတ်ခြင်းပါရမီရှိကြ၏။ဧလိရှဗက်သည်မြုံသောကြောင့်သူတို့သည်သားမရှိ။ထိုသူနှစ်ယောက်တို့သည်အသက်အရွယ်ကြီးရင့်ကြ၏။ရှစ်နှစ် ဇာခရိသည်မိမိအသင်းနှင့်တကွအလှည့်သင့်၍ဘုရားသခင့်ရှေ့တော်၌ယဇ်ပုရောဟိတ်အမှုကိုဆောင်ရွက်သည်တွင်၊ယဇ်ပုရောဟိတ်ထုံးစံအတိုင်းစာရေးတံချသဖြင့်၊သူသည်ထာဝရဘုရား၏ဗိမာန်တော်အတွင်းသို့ဝင်၍နံ့သာပေါင်းကိုမီးရှို့ရ၏။ထိုသို့နံ့သာပေါင်းကိုမီးရှို့သည်အချိန်တွင်၊လူများအပေါင်းတို့သည် ပြင်၌ဆုတောင်းလျက်နေကြ၏။ထိုအခါ ထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍နံ့သာပေါင်းကိုရှို့သောယဇ်ပလ္လင်လက်ျာဘက်၌ရပ်နေသည်ကိုဇာခရိသည်မြင်လျှင်၊စိတ်နှလုံးမငြိမ်မဝပ်ထိတ်လန့်ခြင်းသို့ရောက်၏။ကောင်းကင်တမန်ကလည်း၊ဇာခရိ၊ကြောက်ရွံ့ခြင်းမရှိနှင့်။သင်ပြုသောပဌနာကိုနားခံတော်မူပြီ။သင်၏ခင်ပွန်းဧလိရှဖတ်သည်သားယောက်ျားကိုဘွားမြင်လိမ့်မည် ထိုသားကိုယောဟန်အမည်ဖြင့်မှည့်ရမည်။သင်သည်ဝမ်းသာရွှင်မြူးခြင်းရှိလိမ့်မည်။ထိုသားကိုဘွားမြင်သောကြောင့်၊လူအများတို့သည်လည်းဝမ်းမြောက်ခြင်းသို့ရောက်ကြလိမ့်မည်။အကြောင်းမူကား၊ထိုသားသည်ထာဝရဘုရားရှေ့တော်၌ကြီးမြတ်သောသူဖြစ်လိမ့်မည်။စပျစ်ရည်နှင့်ယစ်မျိုးကိုမသောက်ဘဲနေ၍၊အမိဝမ်းထဲကပင်သန့်ရှင်းသောဝိညာဉ်တော်နှင့် ပြည့်ဝလိမ့်မည်။ဣသရေလအမျိုးသားအများတို့ကို သူတို့ဘုရားသခင်ထာဝရဘုရားထံတော်သို့ပြောင်းလဲစေလိမ့်မည်။အဘတို့နှင့်သားတို့ကိုအသင့်အတင့်ဖြစ်စေခြင်းငှါ၎င်း၊ငြင်းဆန်သောသူတို့ကိုသူတော်ကောင်းတို့၏သတိပညာသို့ပြောင်းလဲစေသောအားဖြင့်၊ထာဝရဘုရားအဘို့အလိုငှါပြင်ဆင်သော လူမျိုးဖြစ်စေခြင်းငှါ၎င်း၊သူသည်ဧလိယ၏စိတ်ဝိညာဉ်တန်ခိုးနှင့်ပြည့်စုံလျက်၊ဘုရားသခင့်ရှေ့တော်သို့သွားလိမ့်မည်ဟုကောင်းကင်တမန်ပြောဆို၏။ အငယ်၁၈မှ20ဇာခရိကလည်းထိုသို့ဖြစ်လိမ့်မည်ကိုအကျွန်ုပ်သည်အဘယ်သို့သိရပါမည်နည်းအကျွန်ုပ်သည် လူအိုဖြစ်ပါ၏အကျွန်ုပ်မယားသည်လည်းအသက်အရွယ်ကြီးရင်ပါပြီဟု ကောင်းကင်တမန်အားပြောဆိုလျှင်ကောင်းကင်တမန်ကငါသည်ဘုရားသခင်ထံတော်၌ခစားသောဂါပြေလဖြစ်၏တင့်ကိုနှုတ်ဆက်၍ဤဝမ်းမြောက်စရာသတင်းကို ကြားပြောစေခြင်းငှာငါကိုစေလွတ်တော်မူ၏ သင်သည်ငါ့စကားကိုမယုံသောကြောင့်၊ဤအကြောင်းအရာမဖြစ်မှီနေ့တိုင်အောင် စကားမပြောနိုင်ဘဲအလျက်နေလိမ့်မည်။ငါ့စကားသည်ကား၊အချိန်တန်လျှင်ပြည့်စုံလိမ့်မည်ဟု ပြောဆို၏။လူများတို့သည်ဇာခရိကိုငံ့လင့်၍ဗိမာန်တော်အတွင်း၌ကြာမြင့်စွာနေသည်ကိုအံ့ဩခြင်းရှိကြ၏ သူသည်ထွက်လာသောအခါစကားမပြောနိုင်သည်ဖြစ်၍ဗိမာန်တော်၌ဗျာဒိတ်ရူပါရုံကို မြင်ပြီဟုရိပ်မိကြ၏။ဇာခရိသည်သူတို့အားအရိပ်အမှတ်ကိုသာပေး၍စကားအလျက်နေ၏။ယဇ်ပုရောဟိတ်အမှုကို ဆောင်ရွက်ရသောအချိန်ကာလကုန်သောအခါ၊ဇာခရိသည်မိမိအိမ်သို့သွားလေ၏။ထိုနောက်သူ၏ခင်ပွန်းဧလိရှဖက်သည်ပဋိသန္ဓေစွဲ၍ ငါသည်လူတို့တွင်ခံရသောကဲ့ရဲ့ခြင်းအကြောင်းကိုထာဝရဘုရားသည်ပယ်ရှင်းခြင်းငှါငါ့ကိုကြည့်ရှုတော်မူစဉ်တွင်၊ဤကျေးဇူးတော်ကို ပြုတော်မူပြီဟုဆိုလျက်၊ငါးလပတ်လုံးအိမ်တွင်း၌အောင်း၍နေလေ၏။26ငါးလလွန်သောအခါ၊ဂါလိလဲပြည်နာဇရက်မြို့၌ဒါဝိဒ်အမျိုးသားယောသပ်အမည်ရှိသော လူနှင့် ထိမ်းမြားဆောင်နှင့်၍မရှက်တင်သေးသောသတို့သမီးကညာဆီသို့ဘုရားသခင်သည် ကောင်းကင်တမန်ဂါဗြေလကိုစေလွှတ်တော်မူ၏။ထိုသတို့သမီးကညာကားမာရိအမည်ရှိ၏။ကောင်းကင်တမန်သည် ရောက်လာလျှင်၊ကျေးဇူးတော်ကို ခံရသောမိန်းမ၊သင့်အားမင်္ဂလာဖြစ်စေသတည်း။ထာဝရဘုရားသည်သင်နှင့်အတူရှိတော်မူ၏။သင်သည် မိန်းမတကာတို့ထက်မြတ်စွာသော မင်္ဂလာရှိသည်ဟု ပြောဆို၏ မာရိသည်ထိုစကားကိုကြားလျှင်စိတ်နှလုံးမငြင်မဝတ်ရှိ၍၊ဤနှုတ်ဆက်ခြင်းကားအဘယ်သို့သောနှုတ်ဆက်ခြင်းဖြစ်လိမ့်မည်နည်းဟု တွေးတောဆင်ခြင်၍နေ၏။ကောင်းကင်တမန်ကလည်း၊မာရိ၊ကြောက်ရွံ့ခြင်းမရှိနှင့်။သင်သည်ဘုရားသခင့်ရှေ့တော်၌မျက်နှာရပြီ။သင်သည်ပဋိသန္ဓေစွဲယူ၍သားယောက်ျားကိုဘွားမြင်လိမ့်မည်။ထိုသားကိုယေရှုအမည်ဖြင့်မှည့်ရမည်။ထိုသားသည်ကားကြီးမြတ်သောသူဖြစ်လိမ့်မည် အမြင့်ဆုံးသောဘုရား၏သားတော်ဟုခေါ်ဝေါ်သမုတ်ခြင်းကိုခံရလိမ့်မည်။သူ့အဘဒါဝိဒ်၏ရာဇပလ္လင်ကို ထာဝရအရှင်ဘုရားသခင်သည် သူ့အားပေးတော်မူမည်။ထိုသူသည်လည်းယာကုပ်အမျိုးအနွယ်ကို အစဉ်မပြတ်အုပ်စိုးလိမ့်မည်။သူ၏နိုင်ငံသည်လည်းဆုံးခြင်းမရှိရဟု ပြောဆို၏။34 မာရိကလည်း၊ဤအမှုအရာသည်အဘယ်သို့ဖြစ်လိမ့်မည်နည်း။အကျွန်ုပ်သည်ယောက်ျားနှင့်မဆက်ဆံပါဟုကောင်းကင်တမန်အားပြန်ပြော၏။7ကောင်းကင်တမန်ကလည်း၊သန့်ရှင်းသောဝိညာဉ်တော်သည်သင်၏အပေါ်မှာသက်ရောက်တော်မူ၍၊အမြင့်ဆုံးသောဘုရား၏တန်ခိုးအာနုဘော်တော်သည်သင့်ကိုလွှမ်းမိုးလိမ့်မည်။ထိုအကြောင်းကြောင့်၊ထိုသန့်ရှင်းသောသားသည်လည်းဘုရားသခင်၏သားတော်ဟုခေါ်ဝေါ်သမုတ်ခြင်းကိုခံရလိမ့်မည်။8ထိုမှတပါး အမြုံမဟူ၍ခေါ်ဝေါ်သောသင်၏အဆွေအမျိုးဧလိရှဗက်သည်ပဋိသန္ဓေစွဲယူ၍ယခုခြောက်လအဝင်ရှိပြီ။ဘုရားသခင်တတ်နိုင်တော်မမူသောအမှုမရှိဟုပြောဆိုလျှင်၊မာရိက၊အကျွန်ုပ်သည်ထာဝရဘုရား၏ကျွန်မဖြစ်ပါ၏။ကိုယ်တော်၏စကားအတိုင်းအကျွန်ုပ်၌ဖြစ်ပါစေသောဟုဝန်ခံပြီးမှ၊ကောင်းကင်တမန်သည် မာရိထံမှသွားလေ၏။ အငယ်39မှ45ထိုအခါမာရိသည်ထ၍တောင်ကြားအရပ်၌ရှိသောယုဒမြို့တမြို့သို့အလျင်အမြန်သွားပြီးလျှင်၊ဇာခရိအိမ်သို့ဝင်၍ဧလိရှဗက်ကိုနှုတ်ဆက်လေ၏။ထိုနှုတ်ဆက်ခြင်းစကားကိုဧလိရှဗက်သည်ကြားစဉ်တွင်၊မိမိဝမ်း၌ရှိသော သူငယ်သည်ခုန်၍မိမိသည်သန့်ရှင်းသောဝိညာဉ်တော်နှင့်ပြည့်ဝလျက်၊သင်သည်မိန်းမတကာတို့ထက်မြတ်စွာသော မင်္ဂလာရှိ သင်၏ဝမ်း၌ရှိသောသူငယ်သည်လည်းမြတ်စွာသောမင်္ဂလာရှိ၏။အကျွန်ုပ်သခင်၏မယ်တော်သည်အကျွန်ုပ်ဆီသို့ကြွလာသောကျေးဇူးကိုအဘယ်အကြောင်းကြောင့်အကျွန်ုပ်ခံရပါသနည်း။သင်၏နှုတ်ဆက်ခြင်းစကားသံကိုအကျွန်ုပ်ကြားစဉ်တွင်၊အကျွန်ုပ်ဝမ်းထဲ၌သူငယ်သည်ရွှင်မြူးသောစိတ်နှင့်ခုန်၏။ယုံကြည်သောမိန်းမသည်မင်္ဂလာရှိ၏။အကြောင်းမူကား၊ထိုမိန်းမအားထာဝရဘုရားမိန့်တော်မူသောစကားသည် ပြည့်စုံလိမ့်မည်ဟုကြီးသောအသံနှင့်မြွက်ဆို၏။46မာရိကလည်း၊ငါ့စိတ်နှလုံးသည်ထာဝရဘုရားကိုချီးမွမ်း၏။ငါ့ကိုကယ်တင်တော်မူသောအရှင်ဘုရားသခင်ကိုအမှီပြု၍ငါ့ဝိညာဉ်သည်ရွှင်လန်းခြင်းရှိ၏။အကြောင်းမူကား၊မိမိကျွန်မ၏နှိမ့်ချသောအဖြစ်ကို ကြည့်ရှုတော်မူပြီ။နောင်ကာလ၌ခပ်သိမ်းသော လူအစဉ်အဆက်တို့သည်ငါ့ကို မင်္ဂလာရှိသော သူဟု၍ခေါ်ကြလိမ့်မည်။တန်ခိုးနှင့်ပြည့်စုံတော်မူသောဘုရားသည်အံ့ဘွယ်သောကျေးဇူးတော်ကိုငါ့အားပြုတော်မူပြီ။ထိုဘုရား၏နာမတော်သည်ရိုသေဘွယ်ဖြစ်တော်မူ၏။ထာဝရဘုရားကိုကြောက်ရွံ့သောသူတို့သည်သနားတော်မူခြင်းကျေးဇူးကို အစဉ်မပြတ်ခံစားကြ၏။လက်ရုံးတော်အားဖြင့်တန်ခိုးကိုပြတော်မူပြီ မာနထောင်လွှားသောသူတို့ကိုကွဲလွင့်စေတော်မူပြီ။ဘုရင်တို့ကိုရာဇပလ္လင်ပေါ်မှချ၍နှိမ့်ချသောသူတို့ကိုချီးမြှောက်တော်မူပြီ။ငတ်မွတ်သောသူတို့ကိုကောင်းမွန်စွာကျွေး၍ရတတ်သောသူတို့ကိုလက်ချည်းလွှတ်လိုက်တော်မူပြီ။ငါတို့ဘိုးဘေးများတို့အားဗျာဒိတ်ထားတော်မူသည်နှင့်အညီ၊အာဗြဟံမှစသောသူ၏အမျိုးအနွယ်အားသနားခြင်းကျေးဇူးတော်ကို အစဉ်အမြဲပြုခြင်းငှါသတိထား၍ မိမိကျွန်ဣသရေလကိုမစတော်မူပြီဟုဆို၏။မာရိသည်လည်းဧလိရှဗက်ထံမှာသုံးလခန့်နေပြီးမှမိမိအိမ်သို့ပြန်လေ၏။ဧလိရှဖက်သည်ဘွားအံ့သောနေ့လစေ့သောအခါသားယောက်ျားကိုဘွားမြင်၏။ထာဝရဘုရားသည်ထူးမြတ်သောသနားခြင်းကျေးဇူးတော်ကိုဧလိရှဖက်အားပြုတော်မူသည်ကို အိမ်နီးချင်းအဆွေအမျိုးတို့သည်ကြားလပ်သော်၊သူနှင့်အတူဝမ်းမြောက်ဝမ်းသာကြ၏။ရှစ်ရက်မြောက်သောနေ့၌အရေဖျားလှီးခြင်းကို သူငယ်အားပေးအံ့သောငှါလာကြ၍၊အဘ၏အမည်ဖြစ်သောဇာခရိအမည်ဖြင့်မှည့်သောအခါ၊အမိက၊ထိုသို့မမှည့်ရ။ယောဟန်အမည်ဖြင့်မှည့်ရမည်ဟုဆိုလျှင်၊သူတို့က၊ယောဟန်အမည်ဖြင့်သင်၏အဆွေအမျိုးတွင်တယောက်ကိုမျှမမှည့်ဟုဆို၍ အဘသည်အဘယ်သို့မှဲ့စေလိုသနည်းဟု အမှန်အားဖြင့်မေးကြ၏။အဘသည်လည်းသင်ပုန်းကိုတောင်း၍သူ၏အမည်ကားယောဟန်ဖြစ်၏ဟု ရေးလေသော်၊ထိုသူ အပေါင်းတို့သည်အံ့ဩခြင်းရှိကြ၏။ထိုခဏခြင်းတွင်ဇာခရိသည်နှုတ်ဖွင့်ခြင်း၊ရှာလွှတ်ခြင်းရှိသည်ဖြစ်၍စကားအားဖြင့်ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းလေ၏။အိမ်နီးချင်းရှိသမျှတို့သည်ကြောက်ရွံ့ခြင်းရှိကြ၍ ထိုအမှုအရာများသည်ယုဒပြည်တောင်ကြားအရပ်တို့၌အနှံ့အပြားကျော်စောလေ၏။ကြားသောသူ အပေါင်းတို့သည်နှလုံးထဲ၌မှတ်သား၍၊ဤသူငယ်သည်အဘယ်သို့သောသူ ဖြစ်လိမ့်မည်နည်းဟု ဆိုကြ၏။ထာဝရဘုရား၏လက်တော်သည်လည်းသူငယ်နှင့်အတူရှိတော်မူ၏။65 သူ၏အဘဇာခရိသည်သန့်ရှင်းသောဝိညာဉ်တော်နှင့်ပြည့်ဝလျက်၊ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားသည်မင်္ဂလာရှိတော်မူစေသတည်း။အကြောင်းမူကား၊ကမ္ဘာဦးမှစ၍ပေါ်ထွန်းသောမိမိသန့်ရှင်းသောပရောဖက်တို့နှုတ်ဖြင့်ဗျာဒိတ်ထားတော်မူသည်နှင့်အညီ၊ငါတို့သည်ရန်သူဘေးနှင့်ကင်းလွတ်၍ဘုရားသခင့်ရှေ့တော်၌တသက်လုံးသန့်ရှင်းဖြောင့်မတ်ခြင်းပါရမီအားဖြင့်ဘုရားဝတ်ကိုရဲရင့်စွာ ပြုရသောအခွင့်ကိုပေးမည်ဟု ငါတို့အဘအာဗြဟံအားကျိန်ဆိုခြင်းဂတိတော်တည်းဟူသောသန့်ရှင်းသောပဋိညာဉ်တရားကိုအောက်မေ့တော်မူသဖြင့်၎င်း၊ငါတို့ဘိုးဘေးများနှင့် ဝန်ခံတော်မူသောသနားခြင်းကျေးဇူးကို ပြုတော်မူသဖြင့်၎င်း၊မိမိလူမျိုးကိုအကြည့်အရှုကြွလာလျက်၊ရွေးနှုတ်ခြင်းကျေးဇူးကိုပြုတော်မူ၍၊ငါတို့ကိုရန်သူလက်မှ၎င်း၊မုန်းသောသူ ရှိသမျှတို့လက်မှ၎င်းကယ်လွှတ်မည်အကြောင်း၊ကယ်လွှတ်ခြင်းဦးချိုကို မိမိကျွန်ဒါဝိဒ်အမျိုးထဲ၌ငါတို့အားပေါ်ထွန်းစေတော်မူပြီ။76အချင်းသူငယ်၊သင်သည်လည်းအမြင့်ဆုံးသောဘုရား၏ပရောဖက်ဟု ခေါ်ဝေါ်ခြင်းကိုခံရလိမ့်မည်။အကြောင်းမူကား၊ငါတို့ဘုရားသခင်၏သနားတော်မူခြင်းကျေးဇူးတော်အားဖြင့်အပြစ်ဖြေ၍ကယ်တင်ခြင်းသို့ရောက်နိုင်ကြောင်းကိုဘုရားသခင်၏လူမျိုးအားဘော်ပြသဖြင့် ထာဝရဘုရား၏လမ်းခရီးတော်ကို ပြင်ဆင်ခြင်းငှါသင်သည်ရှေ့တော်၌သွားရလိမ့်မည်။ထိုသနားတော်မူခြင်းကျေးဇူးတော်အားဖြင့်၊ကောင်းကင်မှနေအာရုဏ်သည်ငါတို့အပေါ်သို့တက်သဖြင့်၊မှောင်မိုက်နှင့်သေမင်း၏အရိပ်ထဲတွင် ရှိနေသောသူတို့၌အလင်းပေါ်ထွန်း၍၊ငါတို့အားငြိမ်သက်ခြင်းလမ်းကို ပြလျက်ရှိသည်ဟု ပရောဖက်ဥာဏ်နှင့်ဟောလေ၏။ထိုသူငယ်သည်ကားကြီးပွား၍ဥာဏ်သတ္တိနှင့်ပြည့်စုံ၏ ဣသရေလလူတို့အားမထင်ရှားမှီတိုင်အောင်တောအရပ်၌နေလေ၏။